ရှင်လုကာခရစ်ဝင်ခန်းကြီး23အငယ်1မှ9ထိုအခါမင်းရာရှိ အပေါင်းတို့သည်ထား၍ကိုရောကိုပိလက်မင်းထံသို့ဆောင်သွားကြပြီးလျှင်ဤသူသည်ပြည်သူပြည်သားများကိုလှည့်ပြ၍မိမိသည်ခရစ်တော်ဒီဟုသော ရှင်ဘီရင်ဖြစ်ကြောင်းကို ဆိုလျက်ကဲတာဘီရင်ကိုအခွန်မဆက်နှင့်ဟုမြစ်တားဒီကိုအကျွန်ုပ်တို့တွေ့ပါပြီဟုအပြစ်တင်ကြ၏ပိလက်မင်းကတင်သည်ယူဒဘီရင်မှန်သလိုဟုယေရှုကိုမေးလျင် မင်းကြီးမေးသည့်အတိုင်းမှန်သည်ဟုမိန့်တော်မူ၏။ပိလတ်မင်းကဤသူ၌အဘယ်အပြစ်ကိုမျှငါမတွေ့ဟုယေဘရိအကြီးတို့နှင့်လူအပေါင်းတို့အားပြောဆိုလျင်ထိုသူတို့သည်တာ၍ပြင်းစွာသောအတန်နှင့်ဟစ်ကြော်လျက်ဤသူသည်ဂါလိလဲပြည်မှဆ၍ဤအရက်တိုင်အောင်ယူဒပြည်၌အနှံ့ပြားဆုံးမဩဝါဒပေး၍လူများကိုနှိုးဆော်သောသူ ဖြစ်ပါသည်ဟုလျှောက်ဆိုကြ၏ပိလတ်မင်းသည် ဂါလိလဲဟုသောစကားကိုကြားလျင် ထိုသူသည်ဂါလိလဲလူ ဖြစ်တော်ဟု မေးမြန်း၍ဟေရုမင်းပိုင်သောသူဖြစ်သည်ကိုသိသောအခါထိုမင်းထံသို့ ပို့စေ၏ထိုအခါဟေရုမင်းသည်ယေရုရှလင်မြို့၌ရှိသည်အငယ်၈မှ၁၉ထိုမင်းသည်ယေရှုကိုမြင်လျင် အလွန်ဝမ်းမြောက်ခြင်းရှိ၏အကြောင်းမူကားအထက်က တည်င်းတော်များကိုကြား၍ကိုရော့ကိုမြင်ခြင်းငှာကြာမြင့်စွာအလိုရှိသည်ဖြစ်၍ပြတော်မူသောနမိတ်လက္ခဏာစုံတစ်ခုကိုမြင်ရမည်ဟုမျှော်လင့်လျက်နေ၏ထိုအခါဟေရုမင်းသည်ကိုရော့ကိုများစွာမေးမြန်းတော်လဲအဘယ်စကားကိုမျှပြန်တော်မမူယေဘုဟိအကြီးနှင့်ကျမ်းပြူဆရာတို့သည်ထ၍ပြင်းထန်စွာအပြစ်တင်ကြ၏ဟေရုမင်းသည်စစ်သူရဲတို့နှင့်တကွကိုရော့ကိုမခန့်မညာဘဲပြည့်ရပြု၍တင့်တယ်သောအဝတ်ကိုဝတ်စေပြီးမှ ပိလက်မင်းထံသို့ပို့ပြန်စေ၏။ထိုနေ့၌ပိလက်မင်းနှင့်ဟေရုဒ်မင်းတို့သည်အချင်းချင်းအဆွေဖွဲ့ကြ၏။အထက်ကရန်ဘက်ဖြစ်ကြသတည်း။တဖန်ပိလက်မင်းသည်ယဇ်ပုရောဟိတ်အကြီး၊မင်းအရာရှိ၊လူများတို့ကို ခေါ်၍၊ပြည်သူပြည်သားများကို ပုန်ကန်စေသောသူကဲ့သို့ဤလူကိုသင်တို့သည်ငါ့ထံသို့ပို့ဆောင်ကြသည်ဖြစ်၍၊သင်တို့ရှေ့မှာငါစစ်ကြောသော်လည်း၊သင်တို့တင်သောအပြစ်တစုံတခုကိုမျှသူ၌ငါမတွေ့ ဟေရုမင်းသည်လည်းမတွေ့ထိုမင်းထံသို့ငါပို့စေပြီဤသူသည်အသေးသက်ချင်းကို ခံတိုက်သောအမှုတစုံတစ်ခုကိုမျှမပြု ထိုကြောင့်သူကိုငါဆုံးမ၍လွတ်မည်ဟုဆိုလေ၏ထိုပွဲ၌လူများတို့အားဇုံတယောက်သောသူကိုမလွတ်ဖဲမနေရသည်လူအပေါင်းတို့ကထိုသူကိုထုတ်ပါလောအကျွန်ုပ်တို့အားဘာရဘကိုလွတ်ပါလောဟုတန်ကြီးတညွတ်တီးဟစ်ကြော်ကြ၏ထိုဘာရဘကမြို့၌ပုန်ကန်ခြင်းအဖြစ် လူအသက်ကိုတတ်ခြင်းအပြစ်ကြောင့်ထောင်ထဲ၌လောင်ထားသောသူဖြစ်သည်အငယ်20မှ25ပြည်လက်မင်းသည်ယေရှုကိုလွှတ်ချင်သောကြောင့်သူတို့အားတဖန်ပြောဆိုလေ၏သူတို့ကလည်းထိုသူကိုလက်ဝါးကတိုင်မှရိုက်ထားပါရိုက်ထားပါဟုဟစ်ကြော်ကြ၏ပြည်လက်မင်းကထိုသူသည်အဘဲအပြစ်ကို ပြုပြီးသည်သေတိုက်သောအပြစ်သစုံတစ်ခုမျှသူ၌ငါမတွေ့ထိုကြောင့်သူကိုငါဆုံးမ၍လွတ်မိဟု သုံးကြိမ်မြောက်အောင်ဆိုလျှင်လူများတို့သည်ထိုသူကို လက်ဝါးကပ်တိုင်မှာ ရိုက်ထားစေခြင်းဟံကြီးစွာသောအတန်နှင့်ကြက်ကြက်တောင်းသဖြင့်သူတို့၏အတန်နှင့်ယေဘုဟိအကြီးတို့၏အတန်သည် နိုင်လေ၏ပိလတ်မင်းသည်လည်းသူတို့တောင်းသည့်အတိုင်းဖြစ်စေခြင်းဟံစီရင်၍ပုံကန်ခြင်းအဖြစ်လူအသက်ကိုတတ်ခြင်းအဖြစ်ကြောင့်ထောင်ထဲမှလောင်ထားသောသူကို လူများတောင်းသည့်အတိုင်းလွတ်ပြီးမှယေရှုကိုသူတို့အလိုသို့အပ်လိုက်လေ၏ အငယ်26မှ29ကိုရောကိုထုတ်သွားချစဉ်ရှိမုံအမည်ရှိသောကုရေနေပြည်သားတယောက်သည်တောရွာမှ လာသည်ကို သူတို့သည်တွေ့လျင်ဖမ်းဆီး၍ယေရှုနောက်တော်၌လက်ဝါးကတိုင်တော်ကိုထမ်းစီကြ၏နောက်တော်၌လိုက်သောလူများအပေါင်းတို့တွင် ကိုရောကြောင့်ငိုကြွေးမိတမ်းသောမိမအချို့ပါ၏ထိုသူတို့ကိုယေရှုသည်လှည့်ကြည့်၍ယေရုရှလင်မြို့တမီးတို့ငါကြောင့် မငိုကြွေးကြနှင့်မိမိတို့နှင့်မိမိတို့သားများကြောင့်ငိုကြွေးကြလော့အကြောင်းမူကားမြုံသောမိမသည် မင်္ဂလာရှိ၏ပရိဒရေမယူဘူးသောဝမ်းနှင့် သူငယ်မဆိုးဘူးသော သားမြတ်သည် မင်္ဂလာရှိ၏ဟု ပြောရသောနေ့ရက်ကာလရောက်လိမ့်မည်အငယ်30မှ32ထိုအခါသူတို့ကအိုတောင်များတို့ငါတို့အပေါ်သို့ကြကြပါ ။အိုကုန်းများတို့၊ငါတို့ကိုဖုံးအုပ်ကြပါဟုခေါ်ကြလိမ့်မည်။အကြောင်းမူကား၊စိမ်းသောအပင်ကိုဤသို့ပြုကြလျှင်၊ခြောက်သောအပင်၌အဘယ်သို့ဖြစ်လိမ့်မည်နည်းဟုမိန့်တော်မူ၏။ထိုအခါကိုယ်တော်နှင့်အတူလူဆိုးနှစ်ယောက်တို့ကိုလည်းသတ်အံ့သောငှါထုတ်သွားကြ၏။ကရာနိအမည်ရှိသောအရပ်သို့ရောက်ကြသော်၊ကိုယ်တော်နှင့်တကွထိုလူဆိုးတို့ကို လက်ရတော်ဘဲ၌တယောက်လက်ဝဲတော်ဘဲ၌တယောက်လက်ဝါးကတိုင်မှရိုက်ထားကြ၏ယေရှုကလည်းအိုအဖာသူတို့၏အပြစ်ကိုလွတ်တော်မူပါသူတို့သည်ကိုပြုသောအမှုကိုမတိကြဟု မွဲ့ဆိုတော်မူ၏အဝတ်တော်ကိုလည်းစေတံချ၍ဝေဖန်ကြ၏လူများတို့သည်လည်းကြိရှုလျက်ယံ့နေကြ၏ထိုသူတို့နှင့်အတူမင်းအရာရှိတို့ကဤသူသည် သူတစ်ပါးတို့ကိုကယ်တင်တတ်၏ခရစ်တော်သည်ဟူသော ဘုရားသခင်ရွေးချယ်တော်မူသောသူမှန်လျင်ကိုကိုကဲတင်ပါလေစေဟု၍ပြည့်ရပြုကြ၏စစ်သူရဲတို့သည်လည်းလာ၍ပုံရည်ကိုကပ်ပေးလျက်တင်းသည်ယူရရှင်ပြင်မှန်လျင်ကိုကိုကဲတင်လော့ဟုပြည့်ရပြုလျက်ဆိုကြ၏ကောင်းတော်ပေါ်မှတက်၍အပြစ်ဖော်ပြသော ကပီးလိမ့်စာချက်ဟုမူကားဤသူသည်ယူရရှင်ပြင်ပေသည်ဟု ဟေဘဲဘာသာဟေလတဘာသာယောမဘာသာအဖြစ်ရေး၍ ကောင်းတော်ပေါ်မှာတတ်တည်းအငယ်39မှ43ဆွဲထားသော လူဆိုးနှစ်ယောက်တွင်တယောက်ကတင်ဒီခရစ်တော်မှန်လျင်ကိုကို၎င်းငါတို့ကို၎င်းကဲတင်လို့ဟု ကိုရော့ကို ကဲ့ရဲ့၍ဆိုလေ၏တယောက်မူကားမိမိအဖော်ကိုဆုံးမ၍တင်ဒီဤသူဤသူအပြစ်ဒဏ်ခံလျက်ပင်ဘုရားသခင်ကိုမကြောက်တော်လောငါတို့သည်ကိုပြုမိသောအပြစ်နှင့်အလျောက် ခံရသည်ဖြစ်၍တရားသဖြင့်ခံရကြ၏ဤသူမူကားအဘယ်အပြစ်ကိုမျှမပြုဟု ဆိုပြီးလျှင်သခင်ကိုတော်သည် နိုင်ငံတော်တည်လျက်ကြွလာတော်မူသောအခါအကျွန်ုပ်ကို အောင်းမေ့တော်မူပါဟုယေရှုကိုလျှောက်ဆို၏ယေရှုကလည်းငါအမှန်ဆိုသည်ကားယနေ့တွင်တင်သည်ငါနှင့်တူပရတိသူ့ဘုံ၌ရှိလိမ့်မည်ဟုမိန်တော်မူ၏အငယ်54မှ49 ထိုအချိန်သည်မွန်းတဲ့အချိန်လောက်ဖြစ်၍သုံးချက်တီးအချိန်တိုင်အောင် မြေတပြင်လုံး၌မှောင်မိုက်အတိဖြစ်လေ၏။နေရောင်ကွယ်ပြောက်လေ၏။ဗိမာန်တော်ဤကလကာသည်နှစ်ဖြာကွဲလေ၏။ယေရှုသည်လည်းကြီးသောအတန်နှင့်ကြွေးကြော်တော်မူပြီးလျှင်"အိုအဖာအကျွန်ုပ်စိတ်ဝိညာဉ်ကို ကိုရောလက်၌အကျွန်ုပ်အပ်ပါ၏။မိန်တော်မူလျက်အသက်ချုပ်တော်မူ၏။ထိုအချင်းရာတို့ကို တမှုသည်မြင်လျင်စင်စစ်ဤသူသည်ဖြောက်မတ်သောသူ မှန်ပေ၏ဟုဆို၍ဘုရားသခင်ကိုချီးမွမ်းလေ၏ထိုအမှုကိုအကြည့်ရှု လာသောသူ အပေါင်းတို့သည် ထိုအချင်းအရာများကိုမြင်လျင်ရင်ပတ်ကိုခတ်၍ပြန်သွားကြ၏ဂါလိလဲပြည်မှ နောက်တော်သို့လိုက်သော မိမတို့နှင့်ကိုရောကိုတိကျွမ်းသောသူအပေါင်းတို့သည်လည်းအဝေးကကြည့်ရှု၍ရပ်နေကြ၏အငယ်90မှ96 ထိုအခါယုဒပြည်အရိမသဲမြို့သားယောသအမည်ရှိသောလွတ်အရာရှိတယောက်သည် အခြားသောလွတ်အရာရှိတို့၏တိုင်ပင်စီရင်ခြင်းကိုဝန်ခံသောသူမဟုတ်ဘုရားသခင်၏နိုင်ငံတော်ကို မျှော်လင့်သောသူတော်ကောင်းသူတော်မြတ်ဖြစ်သည်နှင့်ပိလက်မင်းထံသို့ဝင်၍ယေရှု၏အလောင်းတော်ကို တောင်းလေ၏အလောင်းတော်ကိုချ၍ပိတ်ချောနှင့်ပတ်ရစ်ပြီးလျှင်တယောက်ကိုမျှမတင်းကြဘူးသော ကြောက်တင်းကြိုင်းတွင်၌ထားလေ၏ထိုနေ့ကအဖိနှင့်ဖြစ်၍ဥပုပ်နှင့်အချိန်နီးသည်ဂါလိလဲပြည်ကကိုရောနှင့်အတူလာသောမိမများသည်တင်းကြိုင်းတော်ကို၎င်းအလောင်းတော်ကို၎င်းအပေတို့ထားသည်ကိုအကြည့်ရှု လိုက်လာကြ၏ထိုနောက်မှပြန်သွားပြီးလျှင်စီမွေးနှင့်နန္တာမျိုးကို ပြင်ဆင်၍ပြည့်ညတ်တော်တိုင်းဥပုပ်နေ့၌အလုံးမလုံးဖဲနေကြ၏